မနေ့ကကာယကာယနုပါတိအရာကာယနုပါဒနာသင်္ချာပေါ်လာတဲ့ရှုွက်ကိုယ်ဉာဏ်မှာအမှန်တတရှိတိဟုဒီကိုအဖြစ်ဥရိယတတိ သမာဓိပညာပါပဲဆိုတာပြောခဲ့ပါတယ်သမထတရှိတဲ့ရှိတဲ့ထဲမှာသဘောအထေကိုရဝိရိယလည်းပါပါတယ်တတိလည်းပါသွားတယ်သမာဓိလည်းပါသွားတယ်သံဃာခေါ်တဲ့ပညာလည်းပါသွားတယ် ငကောကသံတော်နဲ့စိတ်ဆိုင်ရှိတော့ဥဒ္ဒစာရလည်းအဒီတဲ့အလိုလိုပါတော့ပါတယ်။ဘာမှလို့သတိပ္ပံပြောတဲ့အဲ့ဒါတွေရှုပ်ခဲ့မှဆိုထဲမပြောဘူး။အတ္တမခေါ်တဲ့လုံလဝိရိယပါပုံကတော့ဘုံကုကအစလည်းရင်အတိတ်ပေါ်လာတဲ့ရှုပ်ွက်အာရုံလေးတွေရှိမှတဲ့စိတ်လေး ရောက်သွားအောင်ပေါ့လေအားစိတ်သာမအားစိတ်ပုံမျိုးမဟုတ်အခုဒီရင်အားစိတ်အဲ့ဒါအနိပဿနာတစ်မျိုးပဲအဲ့ဒီဝိရိယလေးတွေကအောင်ကြည့်ပေါ်တိုင်းပေါ်တိုင်းပေါ်တယ်ထက်ခါတလဲလဲပေါ်တယ်ရှုတာအနုသကတကအပဿနာရှုတာဒီလေအနိပဿနာတစ်မျိုးပေါ့ သဘောအခြေကိုတစ်ခုပဲစစ်စစ်တန်တန်နဲ့အားဆိုင်ပြီးတော့အဲ့ဒီအားဆိုင်ရတဲ့အာယုမှာရှိမှတဲ့စိတ်ကလေးကတ်သွားတယ်ကတ်ပြီးတည်သွားတယ်မကွာတော့ဘူးသတိပဋ္ဌာနာဆိုတဲ့ဆိုရုပ်မှာပဋ္ဌာနာအဲ့ဒီအာယုမှာကတ်သွားတာကတ်သွားတယ်ဆိုတော့အဲ့ဒီမှာ အဲနိမ့်လို့ခေါ်တာပေါ့အချိန်အဟုန်နဲ့ပါတော့သတ်သက်ကြီးရောက်တာကမ္မိကရအာရုံလည်းပဲအကုန်လုံးဖုံးအုပ်ပြီးတပိုင်းရမဟုတ်ကွက်ပြီးတော့မှတ်တဲ့အာရုံပေါ်မှာမအားရတန်းလာဝိရိယတန်းလာပြီဆိုလို့ရှိရင်အကုန်လုံးအုပ်ပြီးရပဲဖုံးဖုံးပြီးရပဲ အဲ့ဒါတတိဖြစ်သွားတာကပ်ပြီးတော့ကြည့်တယ်ဆိုတော့အများပြဖြစ်နေတဲ့အတိတ်ပဲပေါ့ဒီအားဆိုင်သေးသလောက်ပိုင်ဦးကြီးရှိတဲ့စိတ်ရောက်အောင်လို့အားဆိုင်သေးသလောက်ရှိတဲ့စိတ်ကကတ်သွားတာဟွန်းအဲ့ဒါလည်းအနုပသနာသဘောအခြေကိုတစ်ခုပဲပရိတတိနဲ့သမထခေါ်တဲ့သမာဓိကိုလည်းယူပါတဲ့ ပါဠိတော်မှာတော့တတိကိုတည့်ရဟောထားတယ်တတိမှာဖျက်တတိကိုတည့်ရဟောထားတယ်တတိကိုတည့်ရရည်ချင်းဖြင့်မကိစ္စကောင်းတဲ့အနေနဲ့ဓမ္မကြီးကိုလည်းပဲယူပြီးသားဖြစ်သွားတယ်အာယုကတ်သွားတာလည်းပဲအဲ့ဒီပုံမှာစိတ်ကလေးကစုကလေးစိတ်ကလေးဆိုတာပေါ့ငုံဝင်သွားတယ်လို့ဖြစ်သွားတာအဲ့ဒါအဲ့ဒါသမထခေါ်တယ် သမာဓိလို့လည်းခေါ်ပါတယ်အဲ့လိုဝင်ရောက်ပြီးတော့စိုက်သွားတဲ့အခါမှာဇာဘယ်နဲ့လှရှားတာလည်းမရှိဘူးငြိမ့်တဲ့ငြိမ့်အေးတော့ဒေါသနဲ့လှရှားတာလည်းမရှိဘူးငြိမ့်တဲ့ငြိမ့်အေးတော့သမထဆိုတာငြိမ့်တဲ့ငြိမ့်အေးတဲ့ဆိုတဲ့အဓိပ္ပာယ်ရောက်ပါတယ်သို့တော့အကြီးငြိမ့်အေးတော့တော့မဟုတ်ပါဘူးအဲ့ဒီအခိုက်အတန့်ခိုက်တန့်လေးအဲ့ဒီသမထခေါ်တဲ့သမာဓိဟာလည်းပဲအလူဝဒနာရဲ့သဘောအခြေကိုတစ်ခုပဲ ဒီဝိရိယသတိသမာဓိဒီသုံးမျိုးပေါ်လေအားကောင်းလာပြီဆိုရင်အဲ့ဒီစိုက်ကြတဲ့အာယုလေးမှာအာယုလေးကိုပေါ်လေကြည့်လိုက်တာတောက်နာဘောစိုက်ကြလို့ရှိတောင်းနာကျင်းနာဘောစိုက်ကြကျင်းနာလှုပ်တာဘောစိုက်ကြလှုပ်တာအခြားစာကိုယ်မူရာပေါ်တဲ့အခါမှာပေါ့အားစိုက်ပြီးတော့ဆုံးရစာရှိပြီးရအောင်မှစိုက်ကြတယ်စိုက်ကြတယ် သဘောပေါက်လေးတွေပြီးပါတယ်။အဲ့ဒါပညာပဲ။အဲ့ဒါလည်းအနိဗ္ဗာန်တစ်ခုပဲ။သို့တော့ထူးခြားတာကတော့ဒီတိပ္ပံပညာလို့ဘာလို့ဒီအတုံးလို့မတုံးနိုင်တဲ့သမ္မာနာသမ္မာနာနေပြီးတော့သမ္ပကြေညဆိုတာပေါ့ဒီလိုအတုံးလေးတုံးထားပါတယ်။အဲ့ဒါထူးခြားတယ်လို့ဆိုရမှာပါပဲ။ အဲ့ဒါလည်းပဲဒီဝါစနာရဲ့အခြေကိုတစ်ခုပါပဲဒီလိုသဘောတည်းကိုတစ်ခုပါအဲ့ဒါကိုလည်းအစမ်းသာပြောတော်ပါတယ်နော်အတိအကျပေါ်လာတဲ့ရှိခွက်အာယုစီစိတ်ရောက်သွားအောင်လို့ဖွေခြင်းအားဆိုင်ဖို့ဘုရားဝီရဆံတော့သူရဲ့တတိဖြစ်ပါတယ် စိတ်ဆွဲခဲ့တဲ့စိတ်ကြီးအစွမ်းကြောင့်စိတ်ဆူဆီးမှုသမာဓိဆိုတာဖြစ်ပါတယ်စိတ်သမာဓိဟာခရီးကသမာဓိပါပဲဆိုတော့သမထနဲ့စัจချက်သမာဓိမဟုတ်ပါဘူးဝိပဿနာနဲ့စัจချက်ဝိပဿနာခရီးကသမာဓိပါစေဝတ္တနာသမာဓိနဲ့ဆက်ပြီးတဲ့ရုပ်အမူအရာမှာ ရှင်းရှင်းလင်းလင်းပြတ်ပြတ်ခါလာတိတိပါစိတ်ရှိပါဟာသံဃာခေါ်ရဲ့ဥပဒနာသံဃာခေါ်ရဲ့ဉာဏ်မှာပဲအနုပါဒနာခေါ်ရပါပဲဒီဘုံကတော့ပရမအစမှာဝမ်းပိုက်စိတ်ဆိုင်ပြီးတော့ဖောင်းနေဖောင်းနေပြင်နေနေအားစိတ်မှတ်ပါလို့ဆရာများကအစကြားထားနေတယ်လို့ မဖမ်းမိရသည်များပါတယ်။ဖမ်းမိကြလည်းပဲတစ်ခါတစ်ခါဝမ်းပဲပုံသဏ္ဍာန်ရောက်သွားဝမ်းပဲပုံသဏ္ဍာန်ကြီးပဲဒါပဲရှိရတာ။တစ်ခါတစ်ခါပေါင်းတဲ့အချင်းရပိန်တဲ့အချင်းရတော့ရောက်သွားလို့ရှိရင်လည်းဒါလည်းအာသာရပညာပညာပေါ်ပါလဲစိတ်ကတင်းနေတာ။မအားကြီးတန်းလာပြီဆိုလို့ရှိရင်တော့ဝမ်းပဲပုံသဏ္ဍာန်လည်းမရောဘူး။ င်းတဲ့ကိစ္စအရှိရာလည်းမရောတဏ္ဍာနဲ့ရှင်းရှင်းလေးပဲပြက်ပြက်သားသားလေးခါလည်းသိတာတောင်းတယ်ဒီစိတ်ကရောတောင်းတာသိတာတင်းတယ်ဒီစိတ်ကရောတင်းတာသိတာလှုပ်တယ်ဒီစိတ်ကရောလှုပ်တာသိတာတောင်းတာလေးဒီတင်းတာလေးရဲ့ဒါမှမဟုတ်တရားဝိရသတိသမာဓိခေါ်တဲ့အနုဝတနာအာယုံနဲ့ဤကတ္တလောက်ပြီးပြီးသားတာသိရတာပြက်ပြက်သားသားသိရတာ ထုံတာလေးအစိကစိကဒီလည်းရင်းဆက်တယ်ပေါ့ကြက်လိုက်ကြက်လိုက်ဒီနာလေးဖတ်လို့ရှိရင်စိကစိကဟောတော့ဆိုတတိုင်းဖြစ်ချင်တာပေါ့ထုံတာတစ်ခုတည်းလို့ဖြစ်တာထုံတာကလည်းမဟုတ်ဘူးကြက်လိုက်ကြက်လိုက်ထုံတာလေးအဲ့ဒီကောင်ကရှင်းရှင်းလင်းလင်းသိတယ်ဆိုတော့ဆက်ကြတာပေါ့တပိုင်းစီတပိုင်းစီပြက်ပြက်သိတာလေအဲ့ဒီသိတာကဟာသံဃာခေါ်တဲ့ အနုပသနာပါပဲကိုယ်ကိုယ်ပြပြခြားခြားလမ်းလမ်းရှင်းရှင်းလင်းလင်းကြည့်ရဆိုတာရှိမှတ်တဲ့စိတ်ကရှိခွဲအောင်စီတတ်တာသွားလို့ပါပဲနည်းနည်းကရဲ့နည်းနည်းရှင်းလင်းကြတာလေညာညာကလို့ရှိရင်တော်တော်ကြီးရှင်းလင်းကြတာလေအနိကဖြစ်သွားပြီဆိုလို့ရှိရင်စိတ်ကိုရှင်းလာတယ် ဥမာဘာနဲ့တူလဲဆိုလို့ရှိရင်ဆရာကြီးကိုအဝေးကနေလှမ်းကြည့်တဲ့အခါမှာမြင်လောက်တဲ့နေရာကရှိနေရှိအတန်းကြီးပဲထင်တာပဲဆိုတော့ဒီအတန်းကြီးကဘာလဲဒီချောင်းလေးလားကျိုးလေးလားဆိုတာပေါ့ဒီဘက်ကမသိဘူးပေါ့ကျိုးလေးလို့ရှင်လည်းရှင်ပါပဲဒီချောင်းလေးကိုဒီလိုရှင်လည်းရှင်ပါပဲဟွန်း ဆိုတဖြည်းဖြည်းအလေးကကြည့်တဲ့အခါကျတော့အဲ့ဒီအတန်းကြီးကဒီရလာတယ်။ဆင်းရဲတုံးကြည့်တဲ့အဲ့ဒီတောင်းကြီးအဲ့အတန်းကြီးကဖွင့်မိရှာရှာလေးဖြစ်လာတယ်။တုံးရှာရှာလေးမြင်လာပြီဆိုလို့ရှိရင်ဒီဟာကျိုးတော့မဟုတ်ဘူး။အချောင်းလေးကတော့မဟုတ်ဘူးဆိုတာပေါ့။နားလည်သွားပြီ။ဟုတ်။ဆိုတော့အတန်းကြီးကတော့ဖြစ်နေတယ်။အဲ့ဒီအတန်းကြီးကတော့သိရခေါ်ရတယ်လို့ လှုပ်ရှားတဲ့အမူအရာလေးတွေတွေ့ရတော့ဒီခုနကျိုးအချောင်းမဟုတ်ဘူးဆိုတော့ဒီလိုလိုသိခွဲသွားတတ္တဝါတစ်စုပဲတတ္တဝါအတန်းပဲဆိုတော့တတ္တဝါအကောင်းနဲ့တွေ့ရင်ကလို့အတန်းကြီးကြည့်ရတော့မြင်နေတယ်ဒီလိုတိုးကြည့်တဲ့အခါကျတော့နှကောင်းနဲ့သုံးကောင်ပဲဒီလိုအတွဲလိုက်အတွဲလိုက်မြင်လာလိမ့်မယ်နည်းနည်းသိလာပြီ အနိကဆုံးကြည့်တဲ့အခါကျတော့ဒီကောင်းကြီးဒီကောင်းကြီးစာပဲစာပဲဆိုတော့ဘာလဲဒီလက်ကြည့်တာဒီကောင်းကြီးကောင်းကြီးခွဲနေတာဒီအတ္တပညာကြီးကိုဒီကောင်းကြီးဒီကောင်းကြီးဒီဆိုလို့ရှိရင်အတ္တအလိုလိုပြောက်သွားတာပဲအစိတ်အစိတ်အကောင်လေးကြီးပေါင်းထားလိုက်တဲ့အခါမှာခုနအပေါင်းအတန်ပြည့်ရည်ဖြစ်ရတာတကယ်ရှိတာတော့ဒီကောင်းကြီးဒီကောင်းကြီးစာပဲဆိုတော့ဒီပဲကိုယ်ထဲမှာလည်းပဲ သူ့ပိုင်းနဲ့သူဖြစ်နေတာပဲ။ဆောက်တာလေးရတော့အမှုငွားလေးဖြစ်ဆက်နေတာ။တစုတစုပေါ်ဖြစ်နေတယ်။အစုစုလာတဲ့ခါကျတော့အပေါင်းကြီးထင်တော့တာပေါ့။ဆောပေါ်ကိုင်းမှာအဲ့ဒီဒီစိတ်ကလေးရောက်သွားအောင်လို့အားစိုက်ပြီးတော့တတိယကပ်ပြီးဆိုလို့ရှိရင်ဒီစိတ်ကဘယ်မှမရှိတော့ဘဲအဲ့ဒီမှာစိတ်ဆက်ဝင်သွားတာပဲ။ဆရာကြီးအားကြည့်လာတဲ့ခါမှာ ဟုတ်လားအတန်းကြီးကိုရောက်တာအတန်းပေါ့ဟမ်ဆက်ရှားတဲ့ဘုရားကလည်းစက်ကလည်းရှိဆက်ရှားတာပေါ့ဟမ်တော်တော်လေးခက်ကြံကြံခက်ဆူဆူလေးပေါ့ဒီဖောက်လာလေးကြီးရင်းနေရတာတော်တော်လေးအနိကရောက်သွားပြီဆိုလို့ဒီဖောက်လာလေးတွေဟာအပြတ်နဲ့အပြတ်နဲ့ဒါကလည်းပဲနောက်ကြတော့အခါခါလဲဆယ်ကြတော့အပြတ်လေးပြလိုက်ပါလေတော်တော်လေးကြီးထင်လာတာမြင်လာတာပေါ့ဒီမှာတောက်လာလေးကြီး တစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ပေါ့လေသွားနေတာအဲ့ဒါအတ္တပစ္စခါပဲကိုယ်တိုင်ရင်းလာပဲအဲ့ဒါပရမအစစ်ခေါ်တယ်ပြညာမခေါ်ဘူးအဲ့ဒါပရမအစစ်ကိုတွေ့လိုက်တာပဲကွာအခြားခြားကိုယ်ဝိရာတွေပေါ်တိုင်းဒီနေ့တိုင်းအာဆိုင်ပြီးတော့ဆင်းရဲစွာရှိလို့ ရှိအောင်လေးမှာခေလေးစိုက်ထားတဲ့ဥပဒနာကိရိကသမားကြီးအားပြပါလိမ့်ရှိတယ်။အဲဒီခိုက်တာမှာရှိနေတဲ့ရုပ်တဘာဝကြီးဖောင်းပုံမှုမှတ်ခြင်းကရှိရတဲ့ဘောလေးရှိပါတာပါပဲ။ကိုယ်ကရရအားကြီးပါလိမ့်ဒီပေါ်မှာကိုယ်ရဲ့အခါဆန်းတဲ့အခါဆောင်းတဲ့အခါငဲတဲ့အခါကြွတဲ့အခါဆန်းတဲ့အခါချတဲ့အခါဆိုတာပါပဲ။အဲဒီဟိုရဒီပေါ်တိုင်းပေါ်တိုင်းကုလုံကြီးနဲ့လိုက်မှတ်လို့ ဒါပြည့်ရည်ကျော်ပြီးတော့သဘာဝပုံမှာသွားပြီးတော့စိုက်လို့ရှိရင်တောင်းတာပေါ်စိုက်သွားလို့ရှိရင်စိုက်ချသွားလို့ရှိရင်တောင်းတာတင်းတာပေါ်စိုက်ရသွားတင်းတာရှိလှုပ်တာပေါ်စိုက်ရသွားလှုပ်တာရှိမာလာပေါ်စိုက်ရသွားလို့ရှိမာလာရှိကြောက်တာပေါ်စိုက်ရသွားလို့ရှိကြောက်တာရှိပူတာပေါ်စိုက်ရသွားပူတာရှိအေးတာပေါ်စိုက်ရသွားအိုးတာရှိဆိုဆိုတဲ့ပုံမှာစိုက်ရသွားဆိုဆိုတာရှိပါ တွဲတဲ့ခဲတဲ့သဘောပေါ်ရောက်သွားလို့ရှိရင်တွဲတာခဲတာဒီပေါ့လေးတဲ့သဘောပေါ်ရောက်သွားလို့ရှိရင်လေးတာဒီပေါ့အဲဒီခိုက်ဆံမှာသူ့မှာရှိနေတဲ့သဘာဝတစ်ခုကိုသိတော့တာပဲဟွန်းဒီဒီချာကသိသူစိတ်မှတ်ကြည့်နေ့စဉ်စားတဲ့အစားအစာဟဲ့ဇာတိရောက်တဲ့အစားအစာကိုသိထားပြီးတော့ဝါကြည့် တစ်ချက်ဝါကြည့်လိုက်လို့ရှိရင်သူ့မှာရှိတဲ့အရာသာထွက်လာတယ်။ကျိုးရရှိတဲ့အရာသာကျိုးရရှိတာပဲ။ရှင်ရဲ့အာဟာရဆိုရင်ရှင်သာရှိတာပဲ။သတ္တရာဆိုသတ္တရှိတာသတ္တဆိုသိရှိတာ။အဲဒါလေးကအရာသာတစ်ခွဲပေါ့ဒီသဘောဝလေးတွေကကိုယ်မူရတိုင်းမှာရှိနေပါတယ်။အဲဒါကိုသရသလို့ခေါ်တယ်ပါဠိလိုတော့အရာသာတစ်ခွဲအင်းအမျိုးမျိုးပေါ့လေ။ ရတာဆိုဖြစ်အသာအသာလို့လည်းတဘာဝအဆုံးရှိတဲ့အမှုရာပေါ့အလေးရအဲဒီသတ္တပတ်ကိုပဲသဘာဝလို့ခေါ်ပါတယ်ကိုယ်စီအရာကအရာကလည်းတူတဲ့ကိုယ်စီသဘောလေးတွေပေါ့ဟွန်းအဲဒါသဘာဝခေါ်ပါတယ်ဘာဝထိရှားဖြစ်အဲဒီထိရှားဖြစ်ပေါ်တဲ့အရာတွေကရိုးစုံရှိပါတယ်နော် တစ်ခုနဲ့တစ်ခုမတူဘူး။ဒါကသကောဘာဝသကောသကောကိုစီကိုစီဖြစ်တော့ဘာဝကိစ္စရှိတော့သဘောသဘောကိုစီကိုစီသဘောအဲဒါတွေ့လာတော့ဒါကစိတ်ကုနဲ့တွေ့တာမဟုတ်ဘူး။စာပြောလို့တွေ့တာမဟုတ်ဘူး။စာပြောလို့တွေ့တာမဟုတ်ဘူး။ကိုယ်ရင်အားထုတ်ကြည့်လို့ကလည်းဝိရသတိတမာရီဖြစ်လာတယ်။အင်း ရှင်းရှင်းလင်းလင်းကြီးတပိုင်းကြီးတပိုင်းကြီးပြက်ပြက်ပြီးတော့ပါတော့ကြည့်တာ။ညင်းလို့မရဘူးလား။ညင်းရထုတ်လို့မရဘူးလား။ဒီကိုယ်ထဲမှာအစီအစဉ်ကြီးကြီးထဲမှာဆိုရင်ဒီတောက်တိတ်ဆုံးကြတဲ့ဝါယောဓာတ်ဟာထင်ရှားဆုံးလို့ဆိုရမှာပါ။သက်ရှိတဲ့စိတ်ကြိုက်ခါကလည်းထင်ရှားနေတာ။ဖောင်းနေပင်တဲ့ခါလေးဝါယောဓာတ် တွန်းပေးလို့ဆိုတဲ့ဘောထိရှားနေတာကျော်တဲ့စားလေးစားတဲ့ခါကျမှလည်းဒါလည်းထိရှားနေတာဟောရတဲ့ကအခြားကျွဲဖက်ရှိတရားတွေလည်းသူကပုံပြီးတော့ပေါ်လာတယ်ဒီတစ်ခါကဖုံးပယ်မှုမှတ်နေရင်ကတောင်းတင်းထုတ်ထားတဲ့သဘောလေးတွေပြည်ပြည်ပြင်းပြင်းပိုင်းပိုင်းခြားခြားတစ်ပိုင်းစီတစ်ပိုင်းစီပေါ်ဒီကြည့်တယ်လို့သာသဘောတရားတွေလည်းသိလာတတ်တယ် ငါတကမာပြောတဲ့သဘောတောက်တာလေးကမာတင်းတင်းလေးယူတယ်မာတာကပထမတင်းတာကတော့တောက်တာကတော့ဝါရောတကယ်လို့မိမိတိုင်းကိုကြောက်ကြောင်းလေးပေါ့ဟုတ်တော့ကလေးကဒါလည်းပထမနဲ့တွဲကြည့်တာတခါတခါမှလည်းပူတင်းနေနေတခါတခါမှအေးတင်းနေနေတခါတခါတော့ပေါ်တင်းနေနေဒါကတိတ်တော့လည်းတွဲပြီးတော့တိတ်နေတာ ဒီကရကမှာဒီဖောက်တာလေးတွေကအခဲအတွဲလိုက်ပေါ့ဟမ်တောင်းတင်းတဲ့သဘောလေးတွေကအခဲအတွဲလိုက်ဒီသာအာဘောတည်တာသို့တော့တကြီးလေးပါးရဆိုလို့ရှိရင်အဲမာရာပြောတာသမုတ်ချမ်းသာလို့လားပူရာနေတာအေးတာပေါ်တာထောက်လာတင်တာလောက်တာ ဒါကတော့တွေးကြည့်လို့ရကောင်းတယ်အဘောဓကတော့အရေးသာခွဲသွဲတဲ့သာဆိုတော့ဒီထိလို့မရဘူးဒီအေးတဲ့သောဆန်းကြည့်လို့ရှိရင်ရေတော့မတွေ့ဘူးအေးတာပဲကြည့်တာဒီလိုကကြည့်တာရေဦးတဲ့သွားပြီးတော့ဆန်းကြည့်လို့ရှိရင်ပူတာပဲကြည့်တာပဲရေမတွေ့ဘူးဒီတော့အဲ့ဒီဓာတ်တွေတော့အဆတ်တတ်နဲ့ရှားချီကြတဲ့ဓာတ်တွေနဲ့တွဲပြီးတော့ကြည့်ရတယ် သိဖို့အရက်ကတော့တရားကကိုယ်ရမှာမာခဲခဲကြီးမာရပထဝီခဲရကဖွဲ့ရှိတဲ့သဘောပေါ့ပြုတ်ခဲခဲကြီးတွေအဲပူခဲခဲကြီးတွေအေးခဲခဲကြီးတွေတောက်ခဲကြီးတွေတိတ်ခဲခဲကြီးတွေဆိုတာပေါ့လေအဲ့လိုသင်ရှားရှိတဲ့အချိန်အကြီးကြီးတွေနဲ့တော့တွဲပြီးကြည့်ရတယ်သူကသူတတ်တတ်လို့ကြည့်လို့ရဘူးဒီမှာ တရားမှုရှိမှတ်တဲ့အခါမှာဒီအဘောဓကိုပေါ်လေစာတိစာတဲ့တတိနဲ့ရှိတဲ့ဆွဲကြည့်တတ်ပါလေအဲတော့ခုနတိစာတဲ့တတိကယုတ်တရားဆိုတာပေါ့သူတိတိနေတာကအနန္တရားဆိုတာပေါ့ဒီလိုလည်းပဲဆွဲကြည့်တာပါလေ ရှုမှတ်တဲ့အခါမှာကောင်းကင်ကိုရှုမှတ်တဲ့အခါမှာဖောက်မှုခေါ်တဲ့တောင်လေးလှုပ်ရှားတဲ့သဘောကိုသိသွားတာကရှုမှတ်မှုထဲမှာပါတဲ့အစီနဲ့ကြည့်တာမျိုးရှိတယ်လို့ရှင်းဥစွာပေါ့လေဒီတောင်လေးလှုပ်ရှားတဲ့သဘောလက်ခံတဲ့အစီလေးပေါ့လေအဲ့ဒီအစီလေးလည်းဖြစ်သွားပါတယ် ဆိုတော့သူကတော့စိတ်ဖွင့်ပါတယ်အဲ့ဒီအတူလေးကတော့ဒီကာရဲ့အကျိုးဆက်အနေနဲ့ဖြစ်တဲ့အတူလေးပါကံကြောင့်အမိဝန္ဒမှာပရိသေစိတ်ကလေးပထမဆုံးဆက်လို့ဖြစ်လိုက်တယ်အဲဒီပရိသေစိတ်ကလေးကဖြစ်ပြီးတော့တခဏချင်းပြတ်သွားတာပဲအဲဒီရဲ့နောက်ပိုင်းမှာအဲဒီကံကြောင့်ဖြစ်တဲ့အဲပုံစိတ်ဆိုတာပေါ့ လူကြနာစာထိကျုံရှိတဲ့ဒီပွင့်စိတ်လေးတွေဖြစ်အဲ့ကြောင့်လည်းပါလို့ပွင့်စိတ်တွေဖြစ်နေတာပါ။ဒီတော့ကြားကြားမှာလည်းပွင့်စိတ်တွေဖြစ်နေတာပါ။ဒီတော့တစ်ခါတစ်ခါမှလည်းမြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်ရိုးရိုးထိလိုက်ဆိုတော့ဒီဥဒိစိတ်တွေကိုရှင်းလို့ဆိုလို့ရှိရင်တော့ဒီအကျိုးဆက်စိတ်တွေဖြစ်နေတာပါ။ အဲ့ဒီနဲ့တရားကြီးတွေပါနေပါတယ်ဒီကဆိုကြပါစို့ဖောက်ဖို့ပေါ်လာတောက်ကျင်းလာတယ်စိတ်နဲ့တွေ့ရှင်းနေဒီစိတ်ရှိလို့ဆိုတော့ဒီတောင်းမှမသိဘူးပေါ့စိတ်ရှိလို့တောင်းမှသိတာပေါ့ဒီတောက်လာတယ်ခုနတောက်လာကိုရိုးရိုးသိတဲ့စိတ်ကလေးနဲ့တွေ့ရလို့ရှင်းတယ်တောက်လာကဆိုတရားရိုးရိုးတောက်မှသိလိုက်တာလေးကအနန္တရား အဲ့မှာတွဲနေပါတယ်ယုံနေတာသို့တော့ယုတ်ကထိတ်စားတဲ့ယုတ်ကိုဥတန်ပြီးတော့သိတဲ့ပုံလိုပါပဲဒီနေရာဌာနမှာပို့ပြီးတော့ပေါ်လဲအောင်လို့ဥပမာလေးတစ်ခုထည့်ရတော့ဘုရားတို့စာသင်ဟာအခန္ဓာအတိုက်ကြအပွင့်တရရဲ့လို့သုံးမျိုးရှိပါတယ်အခန္ဓာဆိုတာကတော့သူကတော့အခန္ဓာတိုက်ကြဆိုတာလာရောက်ပြီးအခန္ဓာမှာစိတ်ကပေါ်တဲ့အခါမှာ ပွင့်တဲ့သဘောလေးတွေရှိပါပါတယ်ဆိုကြပါစို့အခုနားကြားနေနားတဲ့မှာအတန်ကိုလက်ခံဆိုင်နိုင်တော့တဲ့အကြည့်တစ်မျိုးရှိတယ်အဲ့ဒီအကြည့်တစ်မှာအတန်ဆိုင်ကလာပြီးတော့ထပ်တယ်ထိခတ်လို့ရှိတယ်အဲ့ဒီအတန်ဆိုင်ဆိုတာလည်းရှိရတယ်တန်နဲ့ထိခတ်လို့ရှိကြားကြည့်တော့တယ်အဲ့ဒီနားမှာအတန်နဲ့စိတ်နဲ့ဆုံကြည့်တဲ့သဘော လောက်ရှားသိတဲ့သဘောဖြစ်သွားတယ်။နာကနာယူတာကအခန္ဓာဟိုအတန်ခိုင်းကအတိုက်ကြ။အဲဒီတည်းမှာအတန်နဲ့စိတ်နဲ့ဆုံကြီးတဲ့သဘောကနာသဘောရှားသိတာလည်းနာသဘောပဲ။ပါကျိုးတဲ့ဒါလီနာထောင်ရလို့ရှိရင်နာထောင်လို့ကောင်းတယ်ခတ်သွားတယ်။ပါကျိုးတဲ့အတန်မဟုတ်ဆိုလို့ရှိရင်နာထောင်လို့ကောင်းဘူးဆိုတာပါ။ခံစားမှုကတော့ခံစားမှုပဲ။ သို့တော့ကောင်းမကောင်းဆိုတာအဲ့ဒါလေးရကွဲသွားပါတယ်အဲ့ဒီဟာလိုပဲအခုကိုယ်ထဲမှာသွေးသားသူပြည့်နေတဲ့ဌာနတိုင်းမှာအဲ့ဒီမာရာပြောတာကိုယ်ကအေးတာလွေးတာပေါ်တာတောင်းတာတင်းတာလှုပ်တာပါလက်ခံဖိုင်းနေလောက်တဲ့ဒီချက်တွေသွေးသားသူပြည့်နေတဲ့ဌာနတိုင်းမှာပြတ်မှတ်နေတယ်အဲ့ဒါအခန္ဓာပဲ မာသလားကြွသလားပူသလားလေးသလားတောင်းသလားတင်သလားသိပြီလို့ရှိရင်ခန္ဓာကိုယ်စိတ်တိုင်းတစ်ခုနဲ့စမ်းကြည့်ရတာအဲ့ဒီအစိတ်ပိုင်းနဲ့ပါတွေးကြည့်တတ်ပြီးပြတ်နှံ့ပြီးတော့အဲ့ဒီတွေးပြတ်နှံ့ရာဌာနအဲ့ပါလေကောနာတွေးတဲ့အတူပေါ့အဲ့ဒီအတွေ့ကိုလက်ခံခံနေတော့အခြေရောက်ရှိနေအဲ့ဒါအခန္ဓာပါ အဲ့ဒီခန္ဓာမှာကလည်းအမှားသာတိုက်ကပ်ပေါ်လို့ရှိရင်အမှားမှကြည့်တာတိုက်ကပ်ပြီးတော့ပေါ်လာတဲ့အမှားသာကြီးကရုပ်ပဲတိုက်ကပ်ပြီးတော့ပေါ်လာတဲ့အကျွတ်တက်လည်းပဲဆိုလည်းရုပ်ပဲတိုက်ကပ်ပြီးတော့ပေါ်လာတဲ့ခန္ဓာအပူအလွေးအေးဆိုတာဒါလည်းရုပ်ပဲအတိုက်ကခေါ်တယ်တောင်းတတိလာလောက်တယ်လည်းပဲဒီအစီကပေါ်လာပြီးတော့တိုက်ကပ်ပေါ်အဲ့ဒါလည်းရုပ်ပဲဒီတော့ထိလို့ရစကောင်းနဲ့ မာကျော့စံနုပူနွေးအေးတောက်သေးလှရှားကြတာပါလေအဲ့ဒါတွေကအခန္ဓာဖြစ်တဲ့ကုသီတကမှာလာပြီးတော့တိုက်ခတ်ပေါ်လို့ရှိတယ်။မာလာတိုက်ခတ်ပေါ်လို့ရှိမာမတိပါလား။ပြောတာပေါ်တိုက်ခတ်ပြီးပြောမတိတယ်။ပူလာတိုက်ခတ်ကိုပူမတိတယ်။အေးလာတိုက်ခတ်ကိုအေးမတိတယ်။တောက်လာတိုက်ခတ်ကိုတောက်မတိတယ်။အဲ့ဒါကြီးအပွင့်တက်တယ်လို့ခေါ်ပါတယ်။အတိုက်သာ ခန္ဓာအတိုက်အကွန်တက်စားတယ်အကုန်လုံးတတ်တည်ရဲ့သမာဓိဒီတော့အခန္ဓာနဲ့အတိုက်အကဒီရဌာနမှာစိတ်သဘောဖြစ်တာမလို့သူ့ကိုရုပ်လို့ခေါ်ရတယ်ခုနကိုယ်ကြည့်တာမှာသွားပြီးတော့စုံစည်းတဲ့သဘောစိတ်နဲ့အတွေ့နဲ့စုံစည်းတဲ့သဘောနဲ့ခုနမာမပြောမှစသည်ကြည့်ထားတာကအနန္တဘောပါပဲအဲ့ဒါပွင့်တတ်တယ် ကြားမှုဖြစ်တဲ့အခါမှာအခန္ဓာအတိုက်တအဖွင့်တဒီသုံးမျိုးပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲလောကဟောဟာရအရာကြားစီကြားတယ်ဆိုတာဖြစ်လာပါတယ်ဒါကအခန္ဓာပဲဒါအတိုက်တပဲဒါအဖွင့်တပဲဆိုတာကြားကြခြင်းအဲ့ဒီခွဲစိတ်ပြီးတော့ဖတ်လို့မရပါဘူးအပေါင်းလိုက်အနေနဲ့ပဲဖတ်ရပါတယ်လောကပြည်အနေနဲ့ပဲဖတ်ရပါတယ်ကွာ ပေါင်းလိုက်အနေနဲ့မှတ်မှအဲဒီအပေါင်းလိုက်ပုံမှာပထမဆုံးစိတ်ကြပြီးတော့သောသောကပြောခဲ့တဲ့ဝိသယတိတိသမာဓိကြီးအားပြလာလို့ရှိရင်ဒီအပေါင်းတွေကအစိတ်ပိုင်းလေးတွေတစ်ခုဥတ္တံလို့ရှိပါမယ်တခါတခါမှာခန္ဓာဥဒ္ဒံရှိတယ်တခါတခါအတိုက်တဥဒ္ဒံရှိတယ်တခါတခါအပွင့်တဥဒ္ဒံရှိတယ်သူတူတယောက်ကိုဒီကိစ္စကရှိပြီဆိုလို့ရှိရင် အဲဒီတိလို့ရဲ့လူရဲ့တိရမယ်လူရဲ့မျက်နှာနဲ့ကိုယ်မျက်နှာတဲ့ဒီကိုအရေးကြီးပါတယ်စိုက်ကြည့်ဖို့အရေးကြီးပါတယ်စိုက်ကြည့်ရင်တမျက်နှာလုံးအကုန်လုံးချုပ်ပြီးတော့ကြည့်တော့တာဆက်ပြီးတော့စိုက်ကြည့်ရင်လည်းရှိရင်ဒီခါကမှနှစ်ခုစီရောက်ကနှစ်ခုစီဒီခါကမှမျက်ခုစီမျက်ခုစီဒီခါကနှာကန်ရောက်ကနှာကန်ဒီခါကပါးစီရောက်ကပါးစီဒီခါကမင်းစီရောက်ကမင်းစီစီပေါ့ အပေါင်းလိုက်နေတဲ့စိတ်ကြည့်ရနေပြီးတော့နောက်စိတ်ကလေးတွေကအဲ့ဒီမှာရှိတဲ့အစိတ်ပိုင်းလေးတွေရှိရောက်သွားတော့တရားပဲကြည့်ပြီးဖြစ်စေပေါ့မျက်နှာကိုတော့ကြည့်ရနေရရောက်တာပဲဒီမှာအဲ့ဒီသဘောမျိုးပါပဲနောက်ခါကျမှအဲ့ဒါလေးဆက်လုပ်ပြီးတော့ရှင်းပြပါမယ်ဒီနေရာကိုသင်နိုင်ကြည့်သွားတော့ဒါပဲတော့ကြောက်လို့သာဓုသာဓု